1352ခုနှစ်နေရနာကံ3ရက်နေ့ရက်ပြည့်တဲ့နေ့မေလ26ရက်ညနေ3နာရီ2နာရီနဲ့မိနစ်40မှာဘုန်းကြီးတရားဝင်စမနေ့ကဈဉ္ဉံလျှောက်တဲ့အခါမှာရှိမှတ်ပုံကိုပြောရတယ် ဒီနေ့အဲ့ဒါပဲဆက်ပြီးပြောရမနေ့ကပြောရတာမှာကြွားခြင်းနဲ့ကြွားတယ်မားတယ်လမ်းတယ်ခြားတယ်လို့ရှုမှတ်ဖို့ပြောတယ်ခြေတော့ကြွားတယ်မှာကြွားတယ်ခြေပြားကမားလိုက်တဲ့အခိုင်မှာမားတယ်ရှေ့တရေရေလမ်းတဲ့အခိုင်မှာလမ်းတယ် အောက်ပဲကျမ်းပဲမြေကြီးပဲဒီခြေောက်ကိုသွက်လိုက်တဲ့အခါမှာချတယ်အဲ့ဒါလို့မှတ်တာကိုပြောခဲ့တယ်မဟာတတိပဋ္ဌာနာတို့အထကထာနဲ့ပြီးတာမှလာတဲ့အတိုင်းကျွားတယ်၊ထောင်းတယ်၊တွန်းတယ်၊လွတ်တယ်၊ချတယ်၊ဖြီးတယ်လို့လည်းရှုနိုင်ပါတယ်ကျွားတယ်ဆိုတာဥဒ္ဒရဏ အောင်တယ်ဆိုတာအတိဟာရဏတွန်းတယ်ဆိုတာဝီတိဟာရဏလွတ်တယ်ဆိုတာဝိတိကနာခြားတယ်ဆိုတာနေတိကနာဖြစ်တယ်ဆိုတာတဏှိရုံမနာလို့အဲ့လိုပါဠိသုံးတယ်အဲ့လိုလည်းသုံးနိုင်ပါတယ်စိတ်ကပညာလို့ခေါ်တဲ့စိတ်အစိုသကလုံးဝေါဟာရမြပဲကွာခြားပါတယ်ရှိတရားပုံကတော့အတူတူပါပဲ ကြွားတယ်မတယ်လှမ်းတယ်ချတယ်ထိတယ်ပဲရှူရှူကြွားတယ်လှမ်းတယ်တွန်းတယ်ကြွားတယ်ဆောင်းတယ်တွန်းတယ်လွတ်တယ်ချတယ်ပဲရှူရှူအတူတူပါပဲမိမိနားလေကြွယ်တဲ့စကလုံးနဲ့ရှူဖို့ပါပဲလူရင်းကတော့တွားနေတဲ့မှာဖြစ်ပေါ်နေတဲ့ရွေရှားမှုဝါရရုပ်တွေဒါတွေကိုရှုသိနေဖို့ပဲလူရင်းမှာပဲ မာရိအားပိုကောင်းမလားလို့တိုးတက်ပြီးရှုနိုင်ရင်တော့ကြွားကျင်တယ်ကြွားတယ်မကျင်တယ်မတယ်လှမ်းကျင်တယ်လှမ်းတယ်ချကျင်တယ်ချတယ်ထိတယ်ထိကျင်တယ်ထိတယ်လို့အဲဒီလိုလည်းမှတ်နိုင်ပါတယ်ကြွားမှုအစရှိသည်မပြုခင်ပြုကျင်တဲ့စိတ်ကလေးတွေကထက်မှတ်တာ ထိတယ်မှာတော့ထိကျင်တယ်လို့မှတ်ဖို့မလိုဘူးဘာကြောင့်လဲဆိုတော့အောက်မှာချလိုက်လို့ရှိရင်မထိကျင်လဲထိသွားတာပဲထိကျင်လဲထိသွားတာပဲဒါကြောင့်မလို့ထိကျင်တယ်လို့ထည့်ကြရမလို့အဲဒီမှာထိတယ်ပြီးမှဖိကျင်တယ်ဖိတယ်အဲလိုလဲမိမိကနိုင်လို့ရှိရင်တို့ပြီးတော့ရှုမှတ်နိုင်ပါတယ် ဒါပေမဲ့တတိထားလို့ကနိုင်တဲ့လောက်တဲ့တော့ပိုးပြီးမရှိမှရဘူးဥပမာမိမိရဲ့တမာရီကသုံးမိုင်သုံးမိုင်လောက်တာရှိမှနိုင်သေးတယ်ဆိုရင်ကြွတယ်လှမ်းတယ်ခြားတယ်လို့သုံးမိုင်ပဲရှိမှရတရားလောဘကြီးပြီး၄ပိုင်း၅ပိုင်းမရှိမှရအဲ့လိုရှိမှရင် မနိုင်မနှင်းတဲ့အတွက်မကြမီပဲကောင်းကြိုက်လာတတ်ကောင်းမှုလာတတ်တယ်တကြောတက်လာတတ်တယ်နောက်ကြောတက်လာတတ်တယ်ဒါကြောင့်နိုင်တလောက်ကလေးပဲပိုင်းခြားပြီးတက်တက်သာသာနဲ့စူးစူးဆိုင်ဆိုင်ကလေးရှုမှတ်ဖို့လိုတယ်ဈဉံကိုရှောက်နိုင်ရင်အ ਨੇ ဆုံးတဏှာကြီးလောက်ရှောက်ပါတဏှာကြီးဘယ်လောက်ရှောက်နိုင်လဲပိုကောင်းပါတယ် အထုကမှာတော့သိဉာဏ်ကသိဉာဏ်ကိုခြေယူတာပိုကောင်းရှောက်လို့ကောင်းရင်တတိသမารိဉာဏ်ကောင်းကောင်းဖြစ်နေတယ်လို့ကိုယ်စိတ်ထဲမှာထင်လို့ရှိရဲ့တဏှာကြီးပဲနှစ်နာရီလဲရှောက်လို့တော်တာပါပဲဒါပေမဲ့လည်း ခြေရောက်ခြေရှားမှုနဲ့ရှိမသိတဲ့အောင်ရှုဖို့တရားစကားနဲ့ပြောရရင်တစ္ဆုတ်ပံတဲ့တဲ့ရှုဖို့ကတော့အရေးကြီးဆုံးပါပဲရှိမသိတရားတော့များပါရဲ့ရှုစိတ်နဲ့ရှုပါအာရုံမတည့်ဘူးဆိုရင်တော့အလကားပါပဲဒါကြောင့်ရှုစိတ်နဲ့ရှုပါအာရုံတဲ့ပြီးတော့တစ္ဆုတ်ပံကြဖို့အရေးကြီးတယ်အဲ့ဒါလို့ရှုစိတ်နဲ့ရှုပါအာရုံတဲ့အောင်က ခြေလမ်းကိုဖြည်းဖြည်းလမ်းမှာပဲတက်မြန်မြန်လိုက်ရင်တော့မတက်ပါဘူးဘာကြောင့်လဲဆိုတော့မြန်မြန်လိုက်ရင်အာထုပ်တာမှာခြေလိုက်ရဲ့ကြားမှုကိုမီအောင်လိုက်ပြီးတော့မရှိနိုင်တော့ရှိစိတ်နဲ့အရှိကအာယုံမတက်ပြီးတော့ခြေလမ်းကျဲကျဲလည်းမလိုက်ရဘူး ခြေတဘဝစာခြေတဘဝစာတာလာတယ်ဆောက်ရတယ်ဓမ္မရှိလို့အဆင်ပြေတယ်ဉာဏ်နေရင်တော့ရှေ့ခြေချပြီးလို့နောက်ခြေကြွတာကိုရှုတဲ့အခါမှာနောက်ခြေခဏကြွတာကိုမရှုနိုင်တော့ဘူးဘာကြောင့်လဲဆိုတော့ကြွတယ်လို့ရှုတဲ့အချိန်မှာခြေဘဝကတဝက်လောက်ကြွပြီးဖြစ်နေပြီဘာကြောင့်လဲဆိုဉာဏ်နေလို့ ဒီဘဝကတဝက်လောက်ကြာပြီးဖြစ်နေတော့ဖနှောင်းကတဝက်လောက်ထောင်းနေပြီဒီတော့ခြေပြားမလိုက်တာကိုပဲကြွတယ်လို့ရှုမှတ်လိုက်နိုင်တော့တယ်အမှန်ရှုမှတ်ရမှာကခြေဘဝကကြွတဲ့အချိန်ကနေပြီးတော့ခြေပြားကတခုလုံးကြွသွားပြီဒီကိုကြွတယ်လို့ဒီလိုရှုရမှာအဲ့လိုရှုမိရမှာဓမ္မရှင်မနာကကြွတဲ့အချိန်ကကဖြစ်ပေါ်တဲ့ ကြွ၍ဝါရောရုပ်ကိုသိတယ်။ဒါကြောင့်ခဏကြွတာကစပြီးရှုနိုင်အောင်ခြေလမ်းဖြည်းဖြည်းတိတ်တိတ်နှမ်းဖို့လိုတယ်။ပြီးတော့ခြေဘဝချလိုက်တဲ့အခါမှာလည်းပဲခဏကိုအရင်ချပြီးမှခြေဘဝနဲ့ခြေပြားကိုနောက်မှတဖြည်းဖြည်းချတာတဲ့ခြေဘဝတစ်ပြင်လုံးတစ်ပြိုင်နဲ့တည်းကြအောင် ချတာကရှုလို့ပိုးပြီးကောင်းတယ်အဲဒါလို့ဒီလိုင်းနဲ့သိချဖို့ကလည်းပဲခြေလမ်းကျဲနေရင်မဖြစ်နိုင်ဘူးခြေလမ်းစိတ်မှပဲဖြစ်တယ်ဒါကြောင့်လည်းဒီတပွားကစိတ်စိတ်ပဲနိုင်ရဒိညာတော့အ ਨੇ တော့တဏှာကြီးလောက်ကြောက်ပြီးရင်ထိုင်တဲ့နေရာတွားပြီးတော့ထိုင်ပြီးရှုမှတ်ပါဆိုတော့လေထိုင်တဲ့နေရာကိုတွားတဲ့အခါမှာရှုမှတ်မှု လွတ်ပြီးတော့မသွားနဲ့ရှုမှတ်ရက်ပဲသွားရမယ်အ ਨੇ ဆုံးကြွတယ်နှမ်းတယ်ချတယ်လို့ရှုမှတ်သွားရတယ်ပညာကျရမှာနောက်ဆုံးရှုမှတ်တဲ့မှတ်ချက်အတိုင်းရှုမှတ်သွားရင်ပိုကောင်းရှုမှတ်မှုနဲ့အဲဒါလို့ဉာဏ်တမာရှုမှတ်မှုနဲ့ထိုင်တဲ့ရှုမှတ်မှုထက်သမိအောင်ထိုင်ရာကို ထိုင်တဲ့နေရာကိုရှုမှတ်ပြီးသွားလို့ရှိရင်ဈဉ္ညာရှုမှတ်မှုနဲ့ထိုင်ရှုမှတ်မှုအကြမှာရှုမှတ်မှုလွတ်မနေဘဲနဲ့ရှုမှတ်မှုတစ်ဆက်တည်းတစ်ဆက်တည်းဖြစ်သွားတော့ထိုင်မှတ်တဲ့အခါမှာသမာဓိကိုစပြီးတော့ကျိုးတော်မနေရတော့ဈဉ္ညာသမာဓိကတခါတည်းပါပြီးဖြစ်နေတဲ့အတွက်ထိုင်တဲ့အခါမှာသမာဓိဟာရတဲ့လောက်ရပြီးဖြစ်နေလို့မို့အဲ့ဒီအထိုင်မှာ သမာဓိအတော်အားကောင်းသွားတယ်ဒါကြောင့်ဉာဏ်ကြောင့်ရှုမှတ်တာနဲ့ထိုင်ရှုမှတ်တာကြားထဲမှာရှုမှတ်မှုလွတ်မနေစေရဘူးထိုင်တဲ့နေရာကိုရောက်တဲ့အခါလဲဖြုတ်ခနဲ့တန်းထိုင်မချလိုက်သေးပဲပထမရတ္တာရစရှုရက်တယ်ရက်တယ်ရက်တယ်လို့ဆယ်ကြိမ်လောက်ရှုပြီးမှပဲဖြည်းဖြည်းလေးထိုင်ချရင် တရေရေထိုင်ကြသွားတဲ့အမှုရာကိုထိုင်နေထိုင်နေထိုင်နေလို့အောက်ကိုထိမိသည်အထိအဆက်မပြတ်ရှုအောက်ကအဆုံးကိုထိတယ်ထိတယ်ထိတယ်လို့ရှုလက်ကိုကျမ်းမှာထောက်ချင်တဲ့ထောက်ချင်တယ်ထောက်တဲ့ထောက်တယ်ထောက်တယ်လို့ရှုသမင်းခိုးဖို့ရခြေတော့ခြေတော့ကိုးတယ်ကိုးတယ်လက်ကိုမြောက်တော့မြောက်တယ်မြောက်တယ်လက်ကိုရမင်းယူတော့ယူတယ်ယူတယ်ကိုးတော့ကိုးတယ်လက်ချင်းထပ်တော့ထပ်တယ်စသဖြင့် ခိုင်လို့ပြင်းတဲ့အမှုရာအလုံးဖြည်းဖြည်းလုံရင်စိတ်စိတ်သက်သက်ရှုမှတ်ရတယ်။ထိုင်တဲ့အခါကိုယ်ကိုဖြောင်းညမမထားပြီးထိုင်။ခန္ဓာကိုယ်ကိုယ်ညမနေသေးနဲ့။ခေါင်းကိုလည်းကိုယ်နဲ့တစ်ဖြောင်းနဲ့နေအောင်မမထား။မျက်စိမေးစိတ်ကိုချက်တဝိုက်ဝမ်းမိုက်မှာစိုက်ထား။ဝမ်းမိုက်ကဖောင်းကြလာရင်ဖောင်းတယ်လို့ရှု၊ပိန်ကြသွားရင်ပိန်တယ်လို့ရှု။အသက်ကိုပြုပြင်ပြီးမရှုနဲ့။ ပြင်းပြင်းလည်းမရှူနဲ့မြန်မြန်လည်းမရှူနဲ့ပုံမှန်ရှူနေကြအတိုင်းရှူအတုဒ္ဒမှာဖောင်းတာပိန်တာအလိုကြီးထင်ရှားတယ်မှထင်ရှားမယ်ဒါပဲလေရှုနိုင်လောက်အောင်တော့ဖောင်းမှုပုံမှုကိုတွေ့ရမှာပဲဖောင်းမှုပုံမှုကိုသိတဲ့လောက်ကလေးပဲဖောင်းတယ်ပိန်တယ်လို့စိုက်ရှုတတ်ပြီးရှုရှုပါများလာတဲ့တစ်ပြေးပြေးပိုးပိုးထင်ရှားထင်နေရှားရှားသိလာလိမ့်မယ် ဖြစ်နိုင်လောက်ယုံပင်ဖောင်းမှုပိန်မှုမထင်ရှားရင်တော့ဝမ်းပိတ်ပေါ်လက်နှစ်ဖက်တင်ပြီးလက်ရကြွတဲ့မှုကြမှုကိုမှတ်ပြုပြီးဖောင်းတယ်ပိန်တယ်လို့ရှုနောက်အလေးချင်းလာရလာလို့ရှုမှတ်မှုမှန်လာတော့လက်မတင်နဲ့ရှုလို့ရလာလိမ့်မယ်အသက်ရှုပိန်မွေ့တဲ့တချို့ပုဂ္ဂိုလ်များမှာအမှုပိန်မှုကိုဘယ်လိုမှရှုလို့မရတတ်တာလည်းရှိတတ်ပါတယ်။ အဲ့ဒါလိုပုံပုံများကြတော့ one bite ကိုရှုလို့ရှုဖို့မလိုပါဘူးထိုင်နေတဲ့ထောင်တောင်မမအမှုအရာနဲ့ထိသဘောကိုရှုထိတာကိုတနေရာနဲ့မရှိပဲအ ਨੇ ဆုံးတနေရာလောက်ရှုထိုင်နေတဲ့အခါမှာရှုစရာထိနေတာတွေအများကြီးရှိတယ်ဒီမှာတစ်ဖက်ကထိတာဒုနှစ်ဖက်ကထိတာရှင်မျက်စိနှစ်ဖက်ကထိတာ ခြေပြားနှစ်ဖက်ကထိတာလက်ချင်းဖတ်ထားတဲ့နေရာကထိတာလက်နဲ့ပေါင်နဲ့ထိတာအဝတ်နဲ့အသားနဲ့ထိတာစသဖြင့်ပြုစရာအထိတွေအများကြီးပဲအဲ့ဒီအထိအများကြီးတဲ့ကအထင်ရှားဆုံးအထိနှစ်နေရာကိုရှုရတယ်ထိုင်တာကိုအရင်ရှုရမယ်ပြီးမှထိတာကိုရှုရမယ်ဒါကြောင့်ရှုမှတ်တဲ့အစဉ်ကထိုင်နေထိတယ်ထိတယ်ထိုင်နေထိတယ်ထိတယ်လို့ဖြစ်တယ် ရှိမှလည်းစိတ်အတော်လေးငြိမ်ပြီးဓမ္မရီအတော်အသင့်ဖြစ်လာတဲ့အခါမှာထိတာကိုနေရာပုံမှန်ထားပြီးမရှိပဲအထိထင်ရတဲ့နေရာတွေကိုရှေ့ရှေ့ရှေ့ရှေ့ပြီးရှုရမယ်။နေရာပုံမှန်ထားရှုလို့ရှိရင်ရှုရတာလွယ်ကူလာတာနဲ့မြတ်ရှုအားရှုလိုက်အားရော့ရော့လာပြီးစိတ်နဲ့စိတ်သက်တည်ရင်လည်းများနေတတ်တယ်။ဒါမှမဟုတ်လည်းခိဏမိတ်ကဝင်လာပြီးအိမ်ငိုင်ရင်လည်းအိမ်ငိုင်နေတတ်တယ်။ဒါကြောင့် အထုကရုစိုက်ပြီးစူးစူးတိုက်တိုက်ရှုဒါတချို့များမှာနှလုံးရောဂါရှိတဲ့ပုဂ္ဂိုလ်များတို့မဟုတ်ရင်ခုန်တတ်ပြင်တုန်တတ်တဲ့ပုဂ္ဂိုလ်များတော့ဟောင်းမှုပိတ်မှုကိုမရှိဘဲနဲ့ဒီပုဂ္ဂိုလ်များလည်းပဲထိုင်နေထိတယ်ထိတယ်ထိုင်နေထိတယ်ထိတယ်ကစရှုမှပိုပြီးကောင်းပါလေ ရင်ခုန်တတ်တဲ့ပုဂ္ဂိုလ်များနှလုံးတုန်တတ်တဲ့ပုဂ္ဂိုလ်များပြီးတော့နှလုံးရောဂါရှိတဲ့ပုဂ္ဂိုလ်များတော့ဖောင်းတာပိန်တာရှိရင်နည်းနည်းအဲ့ဒီနှလုံးကိုချွတ်သေးတယ်လို့ဖြစ်တတ်တယ်ဒါကြောင့်ထိုင်နေထိတယ်ထိတယ်ထိုင်နေထိတယ်ထိတယ်ဒါစရှုတင်ပါတယ်အခုပြောရတဲ့အတိုင်းဖောင်းတာပိန်တာကိုဖြစ်စေထိုင်တာထိတာကိုဖြစ်စေရှုနိုင်ရှုမှတ်နေတိုင်းမှာစိတ်လွင့်သွားရင်လွင့်တယ်လွင့်တယ်လို့လွင့်တဲ့စိတ်မရမချင်းစူးစူးတိုက်တိုက်တင်းတင်းရင်းရင်းခတ်တက်တက်ရှုပါ လွတ်နဲ့စိတ်ရတာပြတ်သွားရင်ပင်နိုင်အာရုံဖြစ်တဲ့ဖောက်မှုပိမှုကိုသို့မဟုတ်ခိုင်မှုထုမှုကိုပြန်ရှုပါထို့သူကစိတ်ကူးစဉ်းစားကြံပြီးတိတော့စိတ်တွေဖြင့်လည်းစိတ်ကူးတယ်စဉ်းစားတယ်ကြံပြီးတယ်တွေးတယ်စသဖြင့်အဲ့ဒီစိတ်တွေကြောက်သွားပြီးအထိစူးစူးဆိုင်ဆိုင်ခက်မြန်မြန်လေးရှုပါအဲ့ဒီစဉ်းစားတိတော့စိတ်ကူးစိတ်တွေကြောက်သွားရင်ပင်နိုင်အာရုံဖြစ်တဲ့ဖောက်မှုပိမှုသို့မဟုတ်ခိုင်မှုထုမှုကိုပြန်ရှုပါစိတ်ထဲမှာတစုံတယောက်ကိုဖြစ်စေတစုံတရာကိုဖြစ်စေမြင်ရင် ဒီတိုင်းကြည့်မနေပဲနဲ့မြင်နေမြင်နေမြင်နေလို့ခတ်တဲ့အတွက်တင်းတင်းရင်သူးဆိုင်ဆိုင်ရှုပါမြင်ရတဲ့အရာသို့မဟုတ်မြင်ရတဲ့ပုံကိုပျောက်သွားတဲ့အထိရှုပါစိတ်ထဲမှာမြင်တာကိုနှစ်သက်သဘောကျလို့ဖြစ်စေကြည်နူးလို့ဖြစ်စေကြည်ညိုလို့ဖြစ်စေမရှိဘဲမေ့ကြည့်နေလို့ရှိရင်မြင်ရတဲ့အရာဟာပျောက်မသွားပဲပိုးပြီးပြီးပြီးတတ်တတ်သင်သင်ရှားရှားဖြစ်လာရောမကပဲအဲဒီမြင်ရတဲ့ပုံကိုမြင်ရတဲ့အရာနဲ့ပတ်သက်တဲ့အကြောင်းအရာတွေပါ အရှိတမျောကြီးဆက်ပြီးတော့စိတ်ကစဉ်းစားမိနေတတ်တယ်။တချို့မှာအဲ့ဒါလိုစဉ်းစားမိနေလေတဲ့စဉ်းစားနေတယ်လို့ကိုယ့်ကိုယ်ကိုမသိပဲခေါင်းနာတိမ်တွေချွတ်မှတ်နေတယ်လို့ပဲထင်နေတတ်တယ်။အဲ့ဒါလိုဆိုလို့ရှိရင်စဉ်းစားစိတ်ကိုမချွတ်နိုင်လို့တော်တော်နဲ့စိတ်မတည်ငြိမ်ဘူး။တမာရီတော်တော်နဲ့မဖြစ်ဘူး။စိတ်ကိုနိုင်နိုင်နေနေရှုနိုင်မှပဲတမာရီသင်္ကောင်းအားကောင်းနဲ့ဖြစ်တယ်။ဒါကြောင့်စိတ်ရှုဖို့စိတ်အရေးကြီးတယ်။ တကုံတရားသို့မဟုတ်တကုံတရားကိုစိတ်ထဲမှာမြင်လိုက်တာနဲ့ရှိမနေပဲချက်ချင်းရှိမှတ်နိုင်လို့အထုတရိထားပြီးလေ့ကျင့်ရတယ်။မြင်တာကိုရှုမှတ်လို့မြင်တာပြောက်သွားရင်ဖောက်မှုပဲမှုထိုင်မှုထိမှုကိုပဲပြန်ပြီးရှုပါ။သိနိုင်အာယုကိုပြန်ပြီးရှုပါ။ထို့တူပဲလူကျင်စိတ်တမဲ့စိတ်နှစ်သက်စိတ်ဒေါသစိတ်တွေကိုလည်းဒီစိတ်တွေဖြစ်နေပြီလို့သိတာနဲ့တရားနဲ့တည်း လူကျင်တဲ့တတ်မဲ့တဲ့နှစ်သက်တဲ့တွေ့တာတဲ့စသဖြင့်အဲ့ဒီစိတ်တွေကြောက်သွားပြီးဒီရှုမှတ်ပါဒေါသထက်တာစိတ်ကြက်တာစိတ်ဆင်းရဲတာစိတ်ညစ်တာပြင်းတာပျော်တာဝမ်းနေတာဝမ်းသာတာစတဲ့စိတ်တွေဖြစ်လာရင်လေစိတ်ဆိုးတဲ့စိတ်ကြက်တဲ့စသဖြင့်တင်းတင်းရင်ရင်စူးစူးဆိုင်ဆိုင်ထပ်သက်သက်ရှုပါဒီစိတ်တွေကြောက်သွားပြီးအထိရှုပါမပြောင်းမချင်းရှုပါအဲ့ဒီစိတ်တွေကြောက်သွားမှပဲအောင်းမှုပိန်မှုကိုဖြစ်စေထိုင်မှုတိမှုကိုဖြစ်စေပင်နိုင်အာရုံပြန်ရှုပါ စိတ်နဲ့ဖြစ်ပေါ်တဲ့အကောင်းကောင်းဆိုဆိုအကုန်ပြုရမယ်စိတ်ဆိုးစိတ်ညံ့ကိုလည်းရှုပြီးစိတ်ကောင်းစိတ်ညံ့ကိုမရှုဘဲလက်ခံထားရင်မမှန်ဘူးစိတ်ဆိုးစိတ်ညံ့လည်းရှုရမယ်စိတ်ကောင်းစိတ်ညံ့လည်းရှုရမယ်ဘာကြောင့်လဲဆိုရင်စိတ်ကိုရှုတဲ့ရည်ရွယ်ချက်ကဖြစ်ပေါ်လာတဲ့စိတ်တွေကိုအသက်ဝိညာဉ်အတ္တလို့မဆွဲလမ်းမိအောင်ပုဂ္ဂိုလ်တ attva ငါလို့မဆွဲလမ်းမိအောင်ရှုရတာပဲအဲ့ဒီစိတ်တွေရဲ့မမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခ ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့အနတ္တဒီလက္ခဏာရေးပေါ်မှာသိအောင်မြင်အောင်ရှုရတာပဲအဲဒီလိုမစွဲလမ်းမှုဆိုတာကလည်းစိတ်ရဲ့တဘာဝကိုအမှန်တိုင်းသိမှသာဖြစ်နိုင်တယ်အမှန်တိုင်းသိကြရဲ့စိတ်ဆိုးစိတ်ကောင်းရွေးချယ်မနေပဲကောင်းကောင်းဆိုးဆိုးဖြစ်ပေါ်လာတဲ့မြတ်စိတ်တိုင်းကိုရှုရတယ်စိတ်ဆိုးစိတ်ညံ့ကိုသာရှုပြီးစိတ်ကောင်းစိတ်ညံ့ကိုမရှုရင်အဲဒီစိတ်ကောင်းစိတ်ညံ့ရဲ့တဘာဝအမှန်ကိုမသိလို့ဒီစိတ်ကောင်းစိတ်ညံ့ကိုပဲအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တလို့ ဆွဲလာမှာကတော့သိကြတယ်ဒီလိုဆိုလို့ရှိရင်အနတ္တသဘောကိုမသိတော့ဘူးဒါကြောင့်ကြီးညိုစိတ်ယုံကြည်စိတ်သူခြင်းစိတ်ဥပုသ်ဆောင်ခြင်းစိတ်တရားနာခြင်းစိတ်တရားသိခိုးခြင်းစိတ်စတဲ့ကုသိုလ်စိတ်တွေဖြစ်ရင်လည်းပဲကြီးညိုတယ်ယုံကြည်တယ်သူခြင်းတယ်ဥပုသ်ဆောင်ခြင်းတယ်စသည်ဖြင့်စိတ်ဖြစ်နေတဲ့အတိုင်းခက်ခတကရှုပါလူရင်းကတော့စိတ်ကိုမရှုရင်ဒီစိတ်ရဲ့တဘာဝကိုအမှန်တိုင်းမသိတဲ့အတွက် ဒီစိတ်ကိုအတော့ဝိညာဉ်လို့ဖြစ်စေပုဂ္ဂိုလ်တ attva ငါလို့ဖြစ်စေယူဆဆွဲလမ်းပြီးအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိဖြစ်တတ်ပါတယ်ဖြစ်ဖြစ်တတ်ပါတယ်မဟုတ်ပါဘူးအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိဖြစ်တယ်ဒါကြောင့်အဲ့လိုအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမဖြစ်ရအောင်စိတ်ကိုယူရတာပဲစဉ်းစားစိတ်ဖြစ်တယ်ဆိုကြပါစို့အဲ့ဒီစဉ်းစားစိတ်တွေးစိတ်ကိုမရှိရင်ဒီစိတ်ကိုတည်နေနေတဲ့အတ္တဝိညာဉ်လို့ယူဆဆွဲလမ်းတတ်တယ် ငါစဉ်းစားတယ်စဉ်းစားတဲ့ငါရှိတယ်ငါတွေးတယ်တွေးတဲ့ငါရှိတယ်စသဖြင့်အဲ့ဒီစိတ်ကိုပဲပုဂ္ဂိုလ်တ attva ငါအနေနဲ့ယူဆသွင်းလိုက်တယ်စဉ်းစားတဲ့ဖြစ်နေစေဖြစ်နေလိုက်မှစဉ်းစားတဲ့တွေးတဲ့စသဖြင့်သူသူတိုက်တိုက်အဆက်မပြတ်ရှုရင်စဉ်းစားတဲ့သဘောတွေးတဲ့သဘောမျှပဲလို့သဘာဝအမှန်တိုင်းသိနေတဲ့အတွက်အသက်ဝိညာဉ်လို့ဖြစ်စေပုဂ္ဂိုလ်တ attva ငါလို့ဖြစ်စေမယူဆမဆွလန်းတော့ဘူး အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိအသိမှအမြင်မှမဖြစ်တော့ဒီဒိဋ္ဌိမဖြစ်ရင်သူ့ကိုအမိယမဖြစ်ပေါ်နိုင်တဲ့လောဘဒေါသစတဲ့ကိလေသာတွေလည်းဒီထိုက်မှမဖြစ်ပေါ်လာတော့ဒီလိုဆိုတော့ရှုခြင်းကြောင့်ကိလေသာတွေငြိမ်းနေတယ်အဲ့ဒီနဲ့ဘောဓိဝိပဿနာတတိသမารိညာအကောင်းလာတဲ့အခါမှာတော့စဉ်းစားစိတ်တွေးစိတ်ဖြစ်ပေါ်လာလို့သူသူဆက်ဆက်ရှုလိုက်ရင်မကြခင်ပဲပျောက်ပျောက်သွားတာတွေ့ရတတ်ပါတယ်။ အဲ့ဒီအခါမှာစိတ်တန်တရားရဲ့မတည်မြဲတဲ့သဘောဖြစ်ဖြစ်ပြည့်ပြည့်နဲ့မကောင်းတဲ့ဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva ရဲ့လို့ယူဆစရာအခိုင်အမာအနှစ်သားမရှိတဲ့သဘောတွေပါပြက်ပြက်ထင်ထင်သိမြင်လာပါတယ်အဲ့ဒါလို့သိတာဟာစိတ်တန်တရားရဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေကိုသိခြင်းပဲဒါကြောင့်စဉ်းစားစိတ်တွေးစိတ်လေ့ကျင့်စိတ်စိတ်ဆိုးစိတ်စိတ်တဲ့စိတ်ပြင်းစိတ်ကြောစိတ်တွေကစသည်ဖြင့်စိတ်ဖြစ်တိုင်းဖြစ်တိုင်းမလွတ်ရအောင် ဖြစ်ဆက်ဖြစ်ခိုက်မှာစူးစူးဆိုင်ဆိုင်ပြုသိနေဖို့လိုပါတယ်စိတ်အလောက်ဖြစ်တဲ့ဝိပဿနာလုပ်ငန်းမှာစိတ်ကိုရှုတဲ့စိတ်တ ानु ပဒနာဟာအရေးကြီးဆုံးပါပဲတစ်ခေါက်ပြန်ပြောပါမယ်စိတ်အလောက်ဖြစ်တဲ့ဝိပဿနာလုပ်ငန်းမှာစိတ်ကိုရှုတဲ့စိတ်တ ानु ပဒနာဟာအရေးကြီးဆုံးပဲအခုဝေဒနာရှုပုံကိုနည်းနည်းပြောပြပါမယ်။ တရားထိုင်တာမရှိတဲ့ပုံပုံများမှာအထုတ်တာပဲထိုင်လို့10မိနစ်တောင်10မိနစ်လောက်ကြာရင်လည်းညောင်းတာကျင်တာနာတာကြိုက်တာစတဲ့ဒုက္ခဝေဒနာတစ်ခုခုကိုခံစားရတတ်တယ်ထိုင်နေရယောဂီများမှာတော့အထုတ်တာမှာတဏှာဤကံကြာမှဒုက္ခဝေဒနာတစ်ခုကိုခံစားရတတ်တယ်ဒီလိုဒုက္ခဝေဒနာဖြစ်ပေါ်လာတဲ့အခါအလွန်မထင်ရှားသေးရင်သင်နိုင်အာယုံဖြစ်တဲ့အောက်မှုပိတ်မှုထိုင်မှုထိမှုကိုပဲရှုမြဲရှုနေပါ ပင်နဲ့အာယုံကိုရှုလို့မရတော့အောင်ညောင်းညာနာကျင်ကြိုက်ခဲတာထင်ရှားလာမှသာညောင်းနေညောင်းနေကျင်နေကျင်နေတိုက်တယ်တိုက်တယ်စသည်ဖြင့်တင်းနေရင်ရင်စူးစူးဆိုင်ဆိုင်ရှုပါဝေဒနာအသေးရမကြမ်းမိမှာပဲရော့ရင်လည်းသွားတတ်ပါတယ်ပျောက်ရင်လည်းသွားတတ်ပါတယ်ဝေဒနာကအကောင်းနေရင်တော့ကြာကြာရှိမှပေတဲ့လေရော့မသွားရော့လည်းမသွားပျောက်လည်းမသွားပဲပိုဆိုးလာတယ်လို့တောင်းထင်ရတတ်ပါတယ် အမှန်တော့ပိုဆိုးလာတာမဟုတ်ပါဘူးဒုက္ခဝေဒနာရဲ့မခံစားတဲ့သဘောအခံခက်တဲ့သဘောကိုပိုးပြီးတော့သိလာခြင်းသာဖြစ်တယ်ဝေဒနာရဲ့ရှိရမှာရော့တာပြောက်တာတက်တာတာပိုဆိုးတာကပဓာဏမဟုတ်ပါဘူးဝေဒနာရဲ့သဘာဝလက္ခဏာတာမဉ္ဇလက္ခဏာကိုသိဖို့သာလည်းလိုရင်းပဓာဏပါအနိဋ္ဌဖုတ္တဗာနုဘောနာလက္ခဏာဒုက္ခဆိုတဲ့အတိုင်း အလိုမရှိအပ်တဲ့အဖြစ်အတွေ့ကိုခံစားတဲ့သဘောမခံစားတဲ့အခံရခက်တဲ့ထိတွေ့ဆင်းရဲကိုခံစားရတဲ့သဘောဟာဒုက္ခဝေဒနာရဲ့သဘာဝလက္ခဏာသိတဲ့ပင်ကိုရင်းသဘောပါပဲအဲ့ဒီမခံစားတဲ့ထိတွေ့ဆင်းရဲခံစားမှုကိုနာရနာရကျင်နေကျင်နေစသည်ဖြင့်ရှုသိနေတာကတတိပဋ္ဌာဥပဒနာကုသိုလ်စိတ်ပါမခံစားတဲ့ဆင်းရဲကိုခံစားတဲ့သဘော ဒုက္ခဝေဒနာကအကုသိုလ်အဲ့ဒီခံစားမှုအကုသိုလ်ဝေဒနာကိုတတိဥသိတဲ့စိတ်နဲ့ရှုသိနေတာကဝိပဿနာကုသိုလ်စိတ်လို့ခေါ်ခေါ်ခြားခြားကိုယ်ကိုယ်ပြပြပြီးပြီးရှုမှတ်ဖို့လိုပါတယ်အဲ့ဒီလိုခေါ်ခေါ်ခြားခြားနားလည်သဘောပေါက်ပြီးဝေဒနာကိုနားရနားရကျင်းနေကျင်းနေစသည်ဖြင့်အတတ်နိုင်ဆုံးသိခံပြီးတင်းနေရင်စူးစူးဆိုင်ဆိုင်ရှုမှတ်ရင်စိတ်တည်ငြိမ်လာတာနဲ့အမျှပထမဆုံးမခံစားတဲ့သဘောဆင်းရဲတဲ့သဘောကိုပို့ဖို့သိလာပါတယ်။ ဒါဟာဒုက္ခဝေဒနာရဲ့သီးသန့်ပင်ကိုရင်းသဘာဝလက္ခဏာကိုပိုင်ပိုင်ခြားခြားသိလာတာပါပဲအဲ့ဒီအမိရင်းလာတဲ့အခါကျတော့နာရဲနာရဲကျင်နေကျင်နေလို့ရှိရမှာနာရဲနေရာကျင်နေနေရာနာရဲခန္ဓာကိုယ်စိတ်ပိုင်းကျင်နေခန္ဓာကိုယ်စိတ်ပိုင်းမတွေ့တော့ဘဲနဲ့နားနေတဲ့သဘောနဲ့ရှိသည့်စိတ်တက်တဲ့ကျင်နေတဲ့သဘောနဲ့ရှိသည့်စိတ်တက်တဲ့ ဒီအရှိခံနဲ့စိတ္တိစိတ်နှစ်ခုပဲယောဂီတွေ့နေရတယ်။နားရကျင်နဲ့ကိုယ်လက်အင်္ဂါဆိုတာလည်းမတွေ့တော့ဘူး။တခါတရံနားရကျင်နဲ့ဆိုတဲ့ခန္ဓာကိုယ်ကိုလည်းမတွေ့တော့ဘူး။သူပါတွေ့နေရတယ်လဲဆိုတော့နာသဘာဝတက်တဲ့ကျင်သဘာဝတက်တဲ့ဆင်းရဲသဘာဝတက်တဲ့ကလေးနဲ့သူ့ကိုရှုသိနေတဲ့စိတ်ဒါပဲသိရတော့တယ်။အဲ့ဒါဟာဒုက္ခဝေဒနာရဲ့သဘာဝလက္ခဏာကိုသိနေခြင်းပဲ။ အဲ့ဒီလိုသိရကနေပြီးတစ်ပြေးပြေးဝေဒနာရောရင်လည်းသွားတတ်တယ်။ကြောက်ရင်လည်းသွားတတ်တယ်။ကြောက်သွားရင်တော့သင်္ဍအာယုံဖြစ်တဲ့အောက်မှုပိတ်မှုကိုရှုနေကြတဲ့အတိုင်းပြန်ရှုရမယ်။မရောပဲမပြောက်ပဲပိုးပြီးနာကျင်လာတဲ့ဆိုရင်လည်းရှုမှတ်မှုလွတ်မပြရဘူး။တဲနိခံနိဗ္ဗာန်ရောက်ဆိုတဲ့စကားကိုစိတ်မှထားပြီးသိခံနိုင်တဲ့အောက်ဤခံကသိခံပြီးတော့ဆက်လက်ရှုနေရမယ်။ဥပ္ပန္နုပ္ပန္နဒုက္ခဝိရိယနာဘိဘဝိတဝါဘာဝနာတံပါရတိ ဖြစ်ပေါ်လာတိုင်းသောဆင်းရဲကိုကြီးမားသောဝိရိယဖြင့်လွှမ်းမိုး၍ဝိပဿနာဘာဝနာကိုကြီးစီစေ၏ဆိုတဲ့ဝိတရိမမဟာတိတာစကားကိုစိတ်မှထားပြီးမလျှော့တဲ့ဇေလုံးကဝိရိယနဲ့သဲသဲမဲမဲရှိမှတ်ရမယ်။အဲဒီလိုဇေကောင်းကောင်းနဲ့ရှိမှတ်ရင်မကြမီနာမှုနဲ့ရှုတိစိတ်ကျင်မှုနဲ့ရှုတိစိတ်စသဖြင့်တစုံစီတစုံစီတတွဲစီတတွဲစီသိလာတယ်။ဒါဟာအရှိကနန္တရားနဲ့ရှုတိတဲ့နန္တရားကိုပိုင်ပိုင်ခြားခြားသိခြင်းပဲ။ ဒီအခါမှာနာမှုကျင်မှုရဲ့တရားလက်ခြေခါကတွေကိုတောင်းမတွေ့ရတော့ဘူးပုဂ္ဂိုလ်တ attva အနေနဲ့လည်းမတွေ့တော့ဘူးနာသဘောကျင်သဘောသက်သက်ပဲသိရတွေ့ရတယ်ဒါဟာတက္ကရာဒိဋ္ဌိကိုဝိပဿနာဉာဏ်ကတတိငါပဟနဲ့သက်သက်ထားတာပါပဲတတိငါပဟဆိုတာဝိပဿနာဉာဏ်တစိတ်တဒေတာနဲ့ကိလေသာတစိတ်တဒေတာကိုပယ်တာကိုတတိငါပဟလို့ခေါ်တယ် အဲ့ဒီလိုအခါမှာရှိမှတ်လို့အလွန်ရတာရှိပါတယ်။ဘာကြောင့်လဲဆိုတော့ပုဂ္ဂိုလ်တ attva ဆိုတာမပါတော့မတွေ့တော့ပဲနာရကျင်နာကိုခံစားရမှုမရှိတော့ပဲရှုလိုက်တိုင်းရှုလိုက်တိုင်းနာမှုကျင်မှုသဘောကိုသိနေရုံသိနေရုံကသိသိနေရလို့ပဲအဲ့ဒါလို့ရှုနေတဲ့မှာဝေဒနာဟာမြင်ဆုံးအခြေအနေထိတက်သွားပြီးတပြေးပြေးလက်တန်းတစ်ထောက်ကနေရာကလေးမှာစုခဲလာရတာဖြာရနဲ့ပောက်ပွဲကြည့်တဲ့ရင်လည်းသွားတတ်တယ် တစ်ဖြည်းဖြည်းတရစီတရစီရင်လဲပျောက်ပျောက်သွားတတ်တယ်ဒါဝေဒနာရဲ့မတည်ငြဲတဲ့သဘောအနိစ္စလက္ခဏာကိုသိခြင်းပဲမတည်ငြဲတဲ့သဘောကိုသိနေရင်တော့ဆင်းရဲတဲ့သဘောဒုက္ခလက္ခဏာအလိုအတိုင်းမဖြစ်တဲ့သဘောအနတ္တလက္ခဏာတွေကိုလည်းသိရမြင်ရတော့တာပဲဒီအနိစ္စဒုက္ခအနတ္တသဘော၃မျိုးဟာရုပ်တိုင်းနာမ်တိုင်းမှာရှိလို့သူတို့ကိုရုပ်နာမ်တို့ရဲ့ပါမညလက္ခဏာအများဆိုင်လက္ခဏာများလို့ခေါ်တယ် ဝေဒနာကိုအောင်ဤသိခံပြီးဝိရိယကြည်ကြည်ထားသမာဝယမအသင့်ပြီးစွစွတိုက်တိုက်ရှုမှတ်ရင်အခုပြောခဲ့တဲ့အတိုင်းသဘာဝလက္ခဏာ၊တာမညလက္ခဏာတွေကိုသိတဲ့သမာဓိဋ္ဌိအတိမာမြင်မှဝိပဿနာဉာဏ်နဲ့ဖြစ်ရုံမျှမကဝေဒနာကိုမြန်မြန်လေးကျော်လွန်နိုင်ပါတယ်။အဲဒီနောက်တရားရှင်းလာတဲ့အခါကျတော့နာရလေးပေါ်လာလိုက်ရှုလိုက်ဖြုတ်ကနေပြောက်လိုက်ကျင်နာလေးပေါ်လာလိုက်ရှုလိုက်ဖြုတ်ကနေပြောက်လိုက် အဲ့ဒါလို့တွေ့ရတတ်တယ်ဖြုတ်ခနဲ့ဖြုတ်ခနဲ့ပေါ်ရှုပြောက်ပေါ်ရှုပြောက်နဲ့ခဏလေးတောင်မှတီမနေပဲချက်ချင်းချက်ချင်းပြောက်ပြောက်သွားတာပဲတွေ့နေရတတ်တယ်။တစ်သက်မိတ်ကရေစက်ကလေးတွေကြက်လိုက်တိုင်းကြက်လိုက်တိုင်းရေဘက်ကလေးတွေဖြစ်ဖြစ်ပြီးချက်ချင်းချက်ချင်းပြောက်သွားတာကိုကြည့်နေရတယ်လို့ပါပဲ။ဝေဒနာပုဂ္ဂလူပမာဝေဒနာသက်ရေဘက်ပမာဆိုတော့ရှင်တော်မြတ်ဘုရားရဲ့တရားတော် အလောမှနာကိုအဲ့ဒီအခါမှာမိမိရဲ့ကိုယ်စိတ်ဘာဝနာဉာဏ်နဲ့တွေ့ရတော့အတိုင်းမသိဝမ်းသာရတယ်ဝမ်းသာတော့လေဝမ်းသာတယ်ဝမ်းသာတယ်လို့မလွတ်တမ်းရှုလိုက်ရပါမယ်အဲ့ဒါလည်းသိလာတဲ့အခါမှာဝေဒနာကိုရှုရတဲ့တန်ဖိုးဘလောက်ကြီးမားတယ်ဘလောက်အဖို့တန်တယ်ဆိုတာသဘောပေါက်ရသလိုဝေဒနာကိုမထုတ်မနစ်အာမန်တည်တည်ရှုရဘလောက်အရေးကြီးတယ်ဆိုတာလည်းသိမြင်လာပါတယ် ဒါထောက်ခြင်းအပြင်ဝေဒနာကိုရှုတာဟာမခံလာတဲ့သဘောအခံခက်တဲ့သဘောဒုက္ခဝေဒနာပြောင်းငြိမ်းသွားဖို့ရှုရတာမဟုတ်ဘူးဝေဒနာရဲ့အရှိတဘာဝကိုအမှန်တိုင်းသိဖို့ရှုရတာဆိုတာအလွန်ထင်ရှားပါတယ်ဒါဝကမြတ်စွာဘုရားကဣတိဝေဒနာဣတိဝေဒနာရဲ့တမှုရယောဣတိဝေဒနာရဲ့အထင်မောလို့မဟာတတိပဋ္ဌာနာတုတ်ဒေသနာတော်မှာဟောတဲ့ဘုရားရှင်ဖြစ်ပါတယ်အတိတ်ကဤဒီကခံစားမှု ဤဒီကခံစားမှုဤဖြစ်ပေါ်ခြင်းသဘောဤဒီကခံစားမှုဤချုပ်ပြခြင်းသဘောဘေဒီဟုသိဤလို့မြတ်စွာဘုရားမိန့်တော်မူပါတယ်ဒုက္ခဝေဒနာရဲ့ရှိရမှာရှင်နည်းပုံနည်းရှိပါတယ်ပထမနေ့ကစစ်ပွဲမှာတူနိုင်ကိုနိုင်ရင်ဆိုင်တိုက်တယ်လို့ဝေဒနာကိုမလျှော့ပဲမရှောင်နဲ့အလျှော့မပေးပဲတင်းတင်းရင်ရင်စူးစူးတိုက်တိုက်အင်းနဲ့အန်းနဲ့ဖိပြီးတော့ရှုတဲ့နည်းပါ လာနဲ့လာမိတ်လာနိပဲပြည့်တွေ့တဲ့နီးလို့ဆိုရင်လည်းဆိုနိုင်ပါတယ်အခုရှင်နာမှာပြောခဲ့တာအဲ့ဒီနီးပါပဲဒီနီးဟာအကျဉ်းလေးဖြစ်လို့ပြန်မတော့ပြန်မပါတယ်သို့တော်လည်းဝေဒနာရဲ့သဘောကိုမြန်မြန်သိပြီးဝေဒနာကိုမြန်မြန်ကျော်လွန်စေတဲ့နီးဖြစ်ပါတယ်နောက်ဒုတိယနီးကတော့ဝေဒနာအလွန်အားကောင်းနေတဲ့အခါမှာသုံးတဲ့နီးပါပဲဒီဒုတိယနီးကိုလည်းသုံးပြီးတော့ကြည့်တင်ပါတယ် ဒုတိယလေးကယံပိတ္တကကိုယ်တတ်နဲ့မရှင်သာအောင်အားအလွန်ကောင်းနေတဲ့အခါမှာရင်ဆိုင်မတိုက်ပဲပျောက်ကြားစနစ်သုံးပြီးတိုက်ရတာမျိုးပါပဲဝေဒနာကိုသွမ်းနိုင်တဲ့မြတ်စူးစူးစိုက်စိုက်ချုပ်လိုက်ပြီးဝေဒနာကရော့မသွားပဲတင်းခံနေလို့နည်းနည်းမောလာရင်အောက်မှုပိန်မှုကိုဖြစ်စေအခြားချုပ်လို့ရတဲ့အာရုံတစ်ခုကိုဖြစ်စေကြောက်ပြီးတော့ချုပ်ရတယ်မေပူလွန်းတော့အရေးမှာခဏဝင်ခိုးတဲ့သဘောပဲ ရှုအားရှိလာပြန်တော့ဝေဒနာကိုရှုလိုက်မောပြန်တော့တခြားအာယုံတစ်ခုကိုရှုပြီးအရိပ်ခူလိုက်ဒီအတိုင်းဝေဒနာငြိမ့်သည်အထိရှုရပါတယ်မိမိရဲ့အင်အားကောင်းတဲ့တက်ကိုအလစ်အလစ်ဝင်တိုက်ပြီးတော့သူကအားကောင်းတဲ့အခါကိုကပြန်ပြီးတော့ခြုံဖုံးနေတဲ့သဘောမျိုးပါပဲအဲ့ဒါပျောက်ကြားတိုက်ကြီးခေါ်ပါတယ်အဲ့ဒီနည်းနဲ့အစမပြေသေးရင်တတိယနည်းကိုသုံးနေပါတယ်ဒီတတိယနည်းကတော့ ရန်သူကိုချော့တတ်တဲ့သဘောမျိုးပါပဲဝေဒနာဘလောက်ပြင်းထန်ပြင်းထန်စူးစူးဆိုင်ဆိုင်မရှိပဲဝေဒနာကိုသိရှိရတယ်အဲ့ဒါကမပင်မမှုမြစ်ထဲမှာလက်ပတ်လက်ပြကူးလို့မောလာတဲ့လူဟာတွေ့ရဝလုံးကလေးဖြစ်စေတော့မဟုတ်သိချောင်းလေးဖြစ်စေလက်ကလေးနဲ့အသာဖိတ်တိုင်းပြီးကိုယ်ကိုဖော့ပြီးရေသေးအတိုင်းပြောလိုက်နေတဲ့သဘောမျိုးပဲဒီရှင်ကြီးကလူရက်တက်တာတယ် ဝေဒနာကိုသိဖို့နဲ့လုံလို့ကြတော့အချိန်ကြာတတ်ပါတယ်သိစီရတယ်သိခံနိုင်ရတယ်အကောင်းဆုံးကတော့ဒီနည်းသုံးနည်းကိုအခြေအနေရရောလျော်တယ်လို့ပြောင်းလဲသုံးတာဟာအကောင်းဆုံးပါပဲဒီနည်းသုံးနည်းကိုသုံးရမှာတစ်ချက်ရောရဲ့အတွက်ပရိပြုတနာလေးတွေရှိပါတယ်နှလုံးသားကရှိတဲ့ယောဂီသွေးရောကရှိတဲ့ယောဂီအမှုရောကရှိတဲ့ယောဂီများဟာရင်ဆိုင်တိုက်တဲ့ပြင်းပြင်းထန်ထန်နည်း ပထမနည်းကိုမသုံးနဲ့ပါဘူးအကျဉ်းနည်းဖြစ်တဲ့အတွက်ယောဂပိုဆိုးလာနိုင်ပါတယ်ဒုတိယနည်းနဲ့တတိယနည်းကိုအခြေအနေကြည့်ပြီးလျော်တယ်လို့သုံးနေတယ်ဒီနည်းနည်းကိုအချိန်ယူပြီးရှိမှရဲ့အဲ့ဒီယောဂဝေဒနာတွေလည်းတစ်ဖြည်းဖြည်းတက်တာကြောက်ရင်းသွားနိုင်ပါတယ်နောက်တစ်ခုပရိဒီဟောကဒုက္ခဝေဒနာကိုရှိမှတ်တဲ့အခါမှာလက်ဥပဝေဒနာဟာပိုးပိုးပြင်းထန်လာတယ်လို့ထင်ရတယ် ဒါကြောင့်ယောဂီကတိုးရှိမှရင်တိုးလာလာမှာပဲလို့ယူဆပြီးဝေဒနာကိုရှိရမှာကြောက်ရွံ့တုံ့ဆုံနေတတ်တယ်။အမှန်တော့ဝေဒနာကပိုတိုးလာတာမဟုတ်ပါဘူး။တမာရီမထင်သေးစိတ်မတည်ငြိမ်သေးလို့ဝေဒနာရဲ့နာသဘောကိုသိပြီးထင်ထင်ရှားရှားမသိရတဲ့အတွက်မသိရတဲ့ဝေဒနာကိုသိနေလာတဲ့အဲသိနေလာလို့တမာရီဖြစ်လာတဲ့အခါကျတော့ရှိစိတ်က ဝေဒနာရဲ့သဘောကိုပိုးပြီးထင်ထင်ရှားရှားကြက်ကြက်ပါလားသိလာလို့ပိုးပြီးနားလာတယ်လို့ထင်ရဒါကြောင့်ရဲရဲဝဝနာဆက်ပြီးရှိပါဝေဒနာရဲ့သဘာဝအမှန်ကိုသိပြီး